ကောရင်သူဩဝါဒစာပရမဆောင်ခန်းကြီး6အငယ်1မှ7တေတို့သည်အချင်းချင်းအမှုရှိလျင်တန်ရှင်းသူတို့ရှေ့၌တရားစီရင်ခြင်းကိုမခံဘဲသာသနာပလူတို့ရှေ့၌ခံဝွင့်သောသူဇုံတယောက်ရှိသလိုတန်ရှင်းသူတို့သည်လောကီနိုင်ငံကိုတရားစီရင်မည်ဟု မတိကြသလောသင်တို့သည်လောကီနိုင်ငံကို စီရင်ရသည်မှန်လျင် အငယ်ဆုံးသောအမှုများကို မစီရင်ထိုက်သလောငါတို့သည်ကောင်းကင်တမန်တို့ကို တရားစီရင်မည်ဟုမတိကြသလောတို့ဖြစ်၍လောကီအမှုကိုစီရင်တိုက်သည်မဟုတ်လောထိုကြောင့်သင်တို့သည်လောကီအမှုကို စီရင်เสียရှိလျင်အသင်းတော်၌ အတရေနည်းသောသူတို့ကိုတရားသူကြီးအရာ၌ခံထားကြလော့ထိုတို့ဆိုသောသင်တို့ရှက်စေခြင်းငှာပြောဆို၏သင်တို့တွင်ပညာရှိဇုံတယောက်မျှမရှိသလောညီကိုချင်းတို့၏အမှုကိုစီရင်ဆုံးဖြတ်နိုင်သောသူဇုံတယောက်မျှမရှိသလောညီကိုချင်းတို့သည်တရားတွေ့သည်သာမကမယုံကြည်သောသူတို့ရှင်း၌ပင်တရားတွေ့ပါသည်တကားထိုတို့သင်တို့သည်အချင်းချင်းတရားတွေ့သည့်အမှုမှာအလွန်ကြီးစွာသောအပြစ်ရှိကြ၏ တရားမတွေ့ဘဲညှင်းဆဲခြင်းကိုအဘယ်ကြောင့်မခံသနည်းကိုဥစ္စာရှုံးခြင်းကိုအဘယ်ကြောင့်မခံသနည်းထိုတို့တင်တို့သည်မခံဘဲညီကိုချင်းတယောက်ကိုတယောက်ညှင်းဆဲ၍ညီကိုချင်းတို့၏ဥစ္စာကိုသိမ်းယူကြသည်တကားမတရားသော သူတို့သည်ဘုရားသခင်၏နိုင်ငံတော်ကိုအမွေမခံရသည်ကိုတင်တို့မသိကြသလိုအလွဲမယူကြနှင့်မတရားသောမေထုံ၌မိဝဲသောသူရုတ်တုကိုကိုးကွယ်သောသူ သူ့မယားကိုပြစ်မှားသောသူ၊ယောက်ျားချင်းမေထုန်ကိုပြုသောသူ၊ထိုအမှုကိုခံသောသူ၊သူ့ဥစ္စာကိုခိုးသောသူ၊လောဘလွန်ကျူးသောသူ၊သေရည်တရားနှင့်ယစ်မူးသောသူ၊ဆဲရေးကဲ့ရဲ့သောသူ၊အနိုင်အထက်လုယူသောသူတို့သည်ဘုရားသခင်၏နိုင်ငံတော်ကိုအမွေမခံရကြ။အထက်ကသင်တို့တွင်အချို့သောသူတို့သည်ထိုသို့သောသူဖြစ်ကြသော်လည်း၊ယခုတွင်သခင်ယေရှု၏နာမတော်အားဖြင့်၎င်း ငါတို့ဘုရားသခင်ဝိညာဉ်တော်အားဖြင့်၎င်းဆေးကြောတန်ရှင်း၍ဖြောက်မတ်ရာသို့ရောက်ကြပြီအငယ်၁၂မှ၁၄ငါသည်အပြစ်မတင်ဘဲလျက်ခတ်သိမ်းသောအမှုရာကို ပြုနိုင်သည်မှန်စီတော့ခတ်သိမ်းသောအမှုရာကိုပြုတင်သည်မဟုတ်အပြစ်မတင်ဘဲလျက်ခတ်သိမ်းသောအမှုရာကိုပြုနိုင်သည်မှန်စီတော့အဘဲအမှုရာကိုမျှငါသည်ကြုံမခံအစာအတော့တို့ အဖို့ ဖြစ်သည်မှန်စေတော့သို့တော်လည်းဘုရားသခင်သည် ထိုနှစ်ပါးကိုဖျက်ဆီးတော်မူလိမ့်မည်ကိုခန္ဓာသည် မတရားသောမေထုံဖို့ ဖြစ်သည်မဟုတ်သခင်ဘုရားအဖို့ဖြစ်၏သခင်ဘုရားသည်လည်းကိုခန္ဓာအဖို့ဖြစ်တော်မူ၏ဘုရားသခင်သည်တကူတော်အားဖြင့်သခင်ဘုရားကိုထမ်းမြောက်စေတော်မူသည်ဖြစ်၍ငါတို့ကိုလည်းထမ်းမြောက်စေတော်မူလိမ့်မည်အငယ်၅မှ20 သင်တို့ကိုယ်ခန္ဓာသည်ခရစ်တော်၏အင်္ဂါဖြစ်ကြောင်းကိုမသိကြသလော။သို့ဖြစ်လျှင်ခရစ်တော်၏အင်္ဂါကိုယူ၍ပြည်တန်ဆာ၏အင်္ဂါဖြစ်စေအပ်သလော။မဖြစ်စေအပ်။အဘယ်သို့နည်း။ပြည်တန်ဆာ၌မှီဝဲသောသူသည်ထိုပြည်တန်ဆာနှင့်တသားတကိုယ်တည်းဖြစ်ကြောင်းကိုမသိကြသလော။ထိုသူနှစ်ယောက်တို့သည်တသားတကိုယ်တည်းဖြစ်ရလိမ့်မည်ဟု ကျမ်းစာလာ၏။သခင်ဘုရား၌မှီဝဲသောသူသည် ထိုသခင်နှင့် တစိတ်တဝိညာဉ်ဒီဖြစ်၏မတရားသော မေထုံကိုကျင်ဆောင်ကြလော့လူပြစ်တတ်သောအခြားဒုစရိုက်ရှိသည်မြတ်တို့သည် ကိုပြင်၌ရှိ၏မတရားသောမေထုံကို ပြုသောသူမူကားမိမိကိုယ်ကိုပင်ပြစ်မှား၏အဘယ်သို့နည်းတင်တို့ကိုခန္ဓာသည်ဘုရားသခင်ပေးသနာတော်မူသောဝိညာဉ်တော်ဒီဟုသောတင်တို့အထင်း၌ကျင်းဝတ်၍တန်ရှင်းသောဝိညာဉ်တော်၏ဗိမာန်ဖြစ်ကြောင်းကို၎င်းမိမိတို့ကိုမိမိတို့မပိုင်ကြောင်းကို၎င်းမတိကြသလော င်တို့သည်အဖိုးနှင့်ဝယ်တော်မူသောသူဖြစ်သောကြောင့်ဘုရားသခင်ပိုင်တော်မူသောတင်တို့၏ကိုယ်ခန္ဓာနှင့်စိတ်ဝိညာဉ်အားဖြင့်ဘုရားသခင်ဂုံတော်ကို ထင်ရှားစေကြလော့